ခုလိုသတိပဋ္ဌာန်ဘာဝနာတရားတွေအားထုတ်ရမှာတချို့တချို့ပုဂ္ဂိုလ်တွေကသူတို့ချင်းအနုနိုင်ငံသားတွေကမစင်းစားပါနဲ့ဆိုတဲ့စကားလုံးကိုသူသိပြီးကြိုက်ကြအောင်ဘာဖြစ်လဲဆိုတော့စင်းစားမှဉာဏ်ဖြစ်တယ်ဆိုတဲ့အစွဲရသူတို့ကတ်နေတာ မစင်းစားလို့ရှိရင်အသိဉာဏ်ဘယ်ရလာမလဲဆိုတဲ့တုံ့ပြန်မေးခွန်းတွေလည်းပဲမေးကြပါတယ်ဟုတ်လားစကုစိန်သားနဲ့တွေးဆပြီးတော့ယူရတဲ့သဘောတရားတွေကိုတော့ရှင်းစားနိုင်မှသဘောပေါက်ပါလေသူတို့သဘောပေါက်တယ်ဆိုတာတော့ တကယ်သိလို့တဲ့အချက်တွေတဘာဝကြကြတွေ့တဲ့အနေမျိုးတော့မဟုတ်ပါဘူးတဘာဝတရားလိုလိုပေါ့လေအယောင်ဆောင်လေးနဲ့မြင်လာပါပဲစံတတ်တဲ့ကိရိယာတွေနဲ့မြင်လာပါအထင်အမြင်အထင်ကိုအမြင်လို့လုပ်ပြီးတော့အဲ့ဒါကိုပဲသူတို့က စဉ်းစားနိုင်မှအဋ္ဌဉာဏ်ဖြစ်တာမစဉ်းစားဘဲနဲ့ဘုရားဉာဏ်ဖြစ်နိုင်ပါမလဲဆိုတာပါဘယ်ကဉာဏ်ဖြေရနိုင်ပါမလဲဆိုတဲ့အဲ့ဒါလိုမိကုန်းလေးမေးကြပါလားဒီနေ့အဲ့ဒီမိကုန်းရဲ့အဖြေလေးဟိုကြီးအရှင်းပြကြပါလားဉာဏ်ရဲ့အမျိုးအစားတွေကို အသိဉာဏ်များဘယ်လိုမျိုးအမျိုးအစားရှိတယ်ဆိုတာနားမလည်လို့ရှိရင်တော့ဒီလိုပဲဖြစ်တတ်ပါလေ။ကျမ်းဂန်ထဲမှာပြထားတာတော့အသိဉာဏ်ဟာ၃ရုပ်၃စားရှိပါတယ်။တိသုတ္တမယညာနာဆရာဆရာကြီးဆန်က ရှားကြည့်လို့ဒီရှားလို့ကြည့်ရတဲ့ညာမျိုးပေါ့သို့မဟုတ်စာဥပစာဥပလို့ရှားကြည့်ရတဲ့ညာမျိုးပေါ့ဒါမျိုးတော့သုတမယညာနာခေါ်ပါတယ်ရှားကြည့်ညာနဲ့ဒါတော့ကလေးအစာကြည့်လာကလေးစလုံးလေးတွေမကြည့်သေးဘူးဆိုလို့ရှိရင်ဆရာကြီးက စလုံးလေးတွေသင်ပြရတာပေါ့တန်တွက်တွေပါပေါ့ဆရာကြီးထားကြားသိရလို့ရှိရင်ကလေးတွေအတုလိုက်ပြီးတော့အတန်တွေပါလေထွက်တတ်ပါလားလေ့ကျင့်မှများတဲ့အခါကျတော့အတန်တွေလေးလေးမှန်းလာပါလားတော့ဆရာကြီးကတော့ကြားသိညာခေါ်တယ်အဲဒီကြားသိညာကဖြစ်ဖြစ်စာဥကပဲဖြစ်ဖြစ် နီးလေးတစ်ခုလောက်ပြီးပြီဆိုလို့ရှိရင်အဲ့ဒီနီးလေးပြီးပြီးတော့ကိုယ်အတိကျန်လဲပေါ့လေစဉ်းစားတွေးခေါ်ပြီးတော့ယူလို့ရတဲ့ဉာဏ်တွေကတော့จิตတဝိယဉာဏ်ခေါ်ပါလားจิตတဝိယဉာဏ်လားပေါ့จิตတဝိယပညာလို့လည်းခေါ်ပါလားနောက်ဘာဝလမယဉာဏ်လားဘာဝလမယပညာဆိုတာကတော့ ခြေကံကိုယ်ရုပ်တည်လာပြီးပြည့်စုံပြီးတော့မိမိရဲ့စိတ်ကလေးတွေအညီအကျေးနဲ့မလူးကြီးရအောင်တန်တန်ရှင်းရှင်းလေးဖြစ်အောင်အဲဒီစိတ်ကလေးတွေရွယ်တန်ရှိအောင်ပထမဆုံးပြုလုပ်ပြီးမှအဲဒီတန်ရှင်းတဲ့စိတ်ရှင်လုံးမှာပေါ်လာတဲ့ဉာဏ် အဲဒါဘာဝနာမြတ်ညာခေါ်ပါတယ်ဘာဝနာဒီစိတ်ဆင်ကြအောင်ပြုလုပ်ပြီးမှဖြစ်ပေါ်လာတဲ့ဉာဏ်မျိုးပေါ့လေအသိဉာဏ်မျိုးအဲဒါကတော့စိတ်ကလေးဆင်ကြအောင်လုပ်နေဖို့ပဲဒါရှိတာ အခုလူတံပါဝနာတရားအထုတ်တယ်ဆိုရင်ညွှန်ကြားထားတဲ့အတိုင်းဖြစ်တိုင်းမှရှိသတိပြုဆိုတာပါလေ။ဉာဏ်တိုင်းမှရှိ၊ရှားတိုင်းမှရှိ၊နာတိုင်းစားတိုင်းထိတိုင်းကြည့်တိုင်းခွေးတိုင်းဆန်တိုင်းစောင်းတိုင်းငယ်တိုင်းကြော်တိုင်းလှမ်းတိုင်းခြားတိုင်းဒီဒုက္ခတာမျိုးလုံးပိတ်တော့ခွန်းတော့အစားပါဒီဖို့လေးတွေမချမ်းအတုဆမှာတော့အကုန်လုံးဖြစ်တဲ့ဟာတွေမမှတ်နိုင်တော့ နည်းနည်းအစားတာပေါ့ထိုင်လေးတို့ခါမှာဝမ်းမိုက်ဆိုင်ပြီးတော့ဖုံးလဲဖုံးလဲပိန်လိုက်ပိန်လိုက်သို့မဟုတ်နှာသီးဝနေပြီးတော့ဝင်လေထွက်လေပေါ့လေနည်းနည်းအစားပါတယ်တော့မက္ခဆာမှာတော့ကိုယ်စိတ်ကိုမထိန်နိုင်သေးဘူးပေါ့စိတ်လည်းထွက်လည်းထွက်မှလည်းမသိတခါတခါလည်းထွက်မှတော့သိပါတယ်အတော်လေးကြာပြီးမှထွက်မှသိတယ် ဒါပေမဲ့ထွက်မှန်းကြည့်လာတာဆိုတော်လာပြီစိတ်ကမငြိမ်ဘူးဟွန်းတောင်ရောက်ရောက်ရောက်ရောက်ရခတ်တယ်ဆိုတော့ဒီလိုသိလာတာတော်တာပဲအစိတ်ကြီးထွက်နေတယ်ဆိုတာပေါ့ထွက်တာကောင်းတယ်မကောင်းဘူးဆိုတာလည်းခွဲခြားပြီးတော့သိတာတော့စိတ်ကလေးမထွက်ရအောင်ပေါ့လေဒီဆန္ဒပြုလာတယ်မထွက်ရအောင်လည်းကြိုးစားလာတယ် ဒါဆန္ဒပြုတတ်တဲ့အတိုင်းဒီတိုင်းမှတ်ရှုဆိုတာအားဆက်ပြီးတော့ချိန်သားကိုက်ဆွဲဆွဲဆိုရှုတဲ့အခါတတိလေးတွေဖြစ်လာတယ်။တခြားတော့လည်းစိတ်ကလည်းမတော်တော့ဘူး။ဒါတန်ရှင်းတဲ့စိတ်ကလေးပေါ့လေ။တမလေးဆိုရင်အချိန်ပေါင်း60မိနစ်နဲ့မှအဲ20ကမှဒီချိန်ကျတွေ့ရင်တော့တမလေးမှာ ပါဝနာစုလေး30ရတယ်9မိနစ်ဆိုဘယ်လောက်တနားရီဆိုဘယ်လောက်ဆိုတာပေါ့လေဒါလေးတွေအဲဒီလေးစုရတာပဲဒါလေးတွေဖြစ်လာတော့ပေါ်လာတာထောထောချင်းချင်းဖြစ်လာတာအဲ့ဒီစိတ်မျိုးလေးတွေမြန်းလာတာပေါ့လေတော့အဲ့ဒီသိရှိတဲ့စိတ်လေးမြန်းအောင်လုပ်ရနေပြီးတော့တကယ်သဘာဝအစစ်တွေကို မတွေးရမဆက်ရမဆက်ရပဲလို့ပေါ့လေမတွေးတော့ရပဲနဲ့ပေါ့လေအလိုလိုထင်းလာတာအလိုလိုသိလာတာဆိုတော့အဲ့လိုဒီပြီးတော့ဘာဝနာမရညာနာခေါ်တယ်ဘာဝနာပညာလိုလည်းပဲခေါ်တယ်ဒီမှာအဲ့လို၃ချက်ရှိတယ်ဆိုတော့နားလည်ရပါတယ် ဘာဖြစ်ဖြစ်ယူရည်တစ်ခုနဲ့ဒီလိုလိုချင်ဒီကြိုရလိမ့်လို့ဆိုတော့စဉ်းစားမှုလည်းပါလေဒီကြိုရလို့လို့ရှိရင်ဒီကြိုရရှိရဲ့အကြောင်းတွေဘယ်လိုလုပ်ရတယ်လဲဆိုတာပေါ့လေနီလန်းရှာရတာပဲအဲနီလန်း ရယူရတာပဲအဲ့ဒါမျိုးကိုတော့စာပိုင်းပေါ်လေဥက္ကဟာလို့ခေါ်ပါတယ်သိကြည်ကြည်ပြတ်ပြတ်မဟုတ်လူရင်းလေးတော့ပဲဥက္ကဟာစာဒီကောင်းစဉ်လေးတော့ကောင်းစဉ်လေးတော့နားလည်ဖို့သူဟာဖြင့်သတိပ္ပံဘာဝနာတရားတွေအားထုတ်ရတယ်ဆိုတာ ရှုခွက်အာယုံက၄မျိုးပဲဆိုတာပါလေကာယကတစ်မျိုးရုပ်ဆိုတာရုပ်ဘောတစ်မျိုးကောင်းဆုံးခံစားမှုဝေဒနာကတစ်မျိုးစိတ်ကူးစိတ်ဆန်းကတစ်မျိုးနဲ့အထွေထွေဓမ္မကတစ်မျိုးဆိုတာပါလေရှုစရာအာယုံ၄မျိုးတော့အကြီးချုပ်ကြီးဖြစ်နားလည်ရတယ် အဲ့ဒါဒီပေါင်းလိုက်လို့ရှိရင်ရုပ်နဲ့နာမှာပဲရုပ်ဆိုတာမတိတတ်ဘူးအတိခံတတ်တယ်နာဆိုတာတိတတ်တဲ့တရားဆိုတာသူတို့မှာရှိနေတဲ့ထေကုသဘာဝလေးတွေလည်းပဲအနည်းချင်းနားလည်ရပါတယ်ရုပ်သဘောကပဲနာမ်သဘောကပဲဒါလည်းဥက္ကဟပါပဲ မရှိလို့ရှိရင်မေးရပါလေပြိပု္ပ္ပာဆိုတာပေါ့လေဆရာနဲ့ဆွေးနွေးရပါတယ်ဒီချက်ဒီချက်ဒီတော့ကိုညာနဲ့စဉ်းစားကြည့်တဲ့အခါနားတော့နားထောင်တယ်ဒါပေမဲ့လူတုတ္တမြင်တာမရှင်းသေးဘူးဆိုလို့ရှိရင်ကိုယ်အတွေးခေါ်လေးနဲ့ပေါ့လေစဉ်းစားလို့မရလို့ရှိရင်ဆရာနဲ့ဆွေးနွေးရတယ်ဒါပြိပု္ပ္ပာခေါ်တယ်တော့တိတက်တိုးချဲ့ပြီးတော့ပေါ့လေဒီယုံနာတရားတွေဟာ မျက်စိနာနာနှာခေါင်းရှာကိုစိတ်ခေါ်တဲ့ခန္ဓာဓဝါ6ပါးမှာအတိတ်ကခေါ်တဲ့အာဝ6ပါးတိုက်ဆိုင်တိုက်ခိုက်လာပြီဆိုလို့ရှိရင်အပွင့်တခေါ်တာအတိစိတ်တတိကျတဲ့သဘောခံစားတဲ့သဘောဒါလိုရင်းမှာပဲတရားထုတ်တဲ့ခါမှာတော့အဲ့ဒါတွေလည်းသင်ကြားရပါတယ်ဘုရားဟောနေတာ အဲ့ဒါဒီသိချာနေတာပါပဲအဲ့ဒါဒီစိုက်နားထောင်ရတယ်အဲ့ဒါဥက္ကဟပေါ့အဲ့ဒီပထမဆုံးသိချာအဲကိုယ့်အကူကိုယ်ရာလေးနဲ့စဉ်းစားကြည့်တယ်ကမမြင်ဘူးဆိုလို့ရှိရင်ဆရာနဲ့ဆွေးနွေးရတာပဲတော့မဟုတ်တတိနာလည်းတဲ့ပုဂ္ဂိုလ်နဲ့ဆွေးနွေးရတာပဲအဲဒါမှသူတ္တရိယဉာဏ်ကြီးပါသွားပြီကိုယ်တိုက်တာနဲ့ကိုယ်စဉ်းစား ခြေစိတ်တော်ရခြင်းလည်းပါသွားပါပြီဒီမှာအဲ့ဒါတော့အဆင့်ကတော့ဘာမှမဟုတ်သေးပါဘူးသူကတော့ရှုစရာအာယုန်ကြီးကဓာရီဓာရီဆိုတာပေါ့လေဒါလို့ပဲတည်သေးတာပဲတော့အဲ့ဒီအဆင့်ကနေပြီးတော့စထည့်ရပါတယ်သူကပြီးတော့ဒီတရားတွေဟာသိရမယ့်တရားတွေဆိုတာပေါ့လေ ဒုက္ခကိစ္စထဲတဲ့တရားတွေဆင်းရဲမှတရားတွေဆင်းရဲမှတရားတွေဆိုရင်ပြရမယ်တရားတွေဒီလိုလည်းပဲနားလည်ရပါတယ်အဲ့ဒါလေးကြားဘူးတော့ရှိရပါတယ်အဲ့ဒါကြီးဘာလို့ရမလဲဆိုတော့စိစားမှုကြီးပေါ်လာလို့ရှိရင်လည်းဆရာလည်းဆွေးနွေးရပါတယ်တော့ဒါရှုစရာတရားတွေရှုရမယ်တရားတွေဆိုတော့ဆရာကရှင်းပြတဲ့အခါကျတော့သိနာလေခေါ်ပါတယ်တော့ ပထမပိုင်းကတော့အဲ့ဒီကစပါတယ်ဒီမှာဥက္ကဟဥက္ကဟပြိပု္ပ္ပာတဲ့ဒီမှာအချင်းချုပ်ချုပ်ခွင်းအာယုန်လေးပေါ့လေနားလည်ရပါတယ်မရှင်းလို့ရှိရင်ဆွေးနွေးရပါတယ်တော့ပြိပု္ပ္ပာဆိုတာကလည်းတေချာပြရာကိုဒီပါမှာ မချွမ်းကျင်လေးလို့ရှိရင်တော့ပထမဒါရီဒါရီယာပါကနာနေဆိုတာပါလေဒီကနာဒီကနာသုံးကနာစသည်ပါလေဒါလေးသိရပါတယ်လို့ဆရာဒီလိုရာရာဒီလိုထောင်စသည်ပါလေသူ့အမည်လေးတွေနဲ့တည်ကြပါတယ်ဒါဥက္ခလို့ခေါ်ပါတယ်မရှင်းလို့ရှိရင်ဆရာလည်းဆွေးနွေးရပါတယ်ဒါပရိပု္ပ္ပစာခေါ်ပါတယ်ဒီမှာ ကနတိကြပါဆိုလို့ရှိရင်အပေါင်းအနှုတ်အမြောက်အစားဆိုတာဟောလေအယုဂန်တိုင်းဆို၄မျိုးရှိပါတယ်အပေါင်းဆိုရင်ဘာနဲ့ဘာနဲ့ပေါင်းရင်ဘယ်လောက်ရတယ်ဆိုတာဟောလေဘုရားပြည့်နှစ်နဲ့၆နဲ့ပေါင်းရင်၈ရတယ်နေရခြင်းပေါင်းရင်၈ရတယ် 35နဲ့ပေါင်းလို့ရှိရင်ရှိရတယ်ဆိုတာပေါ့လေအဲလိုအပေါင်းတွေလည်းသိရပါတယ်ဗျာ။ဒါရှိပိုင်းမှာအဲတော့ရှိထဲမှာလေးလို့ရှိရင်လေးချတယ်အလုံးလက္ခဏာလောက်တယ်ပါလေ။လေးကိုအဲလေးကိုနည်းနည်းပြောင်းလဲလို့ရှိရင်ရှိရတယ်ဒါဒီပါလေ။ရောက်ပြီပေါ့။ ရှိခုကို ပုံလိုက်လို့ရှိရင်လေးပုံရအောင်ပုံလို့ရှိရင်ကနှစ်နဲ့စားပြီးတော့ဘာလို့ပုံလိုက်လို့ရှိရင် လေးပုံရတယ်ဆိုတော့ဟောလေစားတဲ့ဤဒီဟောလေဒါရဲ့အခြေခံတည်ကြပါအဲဒီလိုဥက္ကပရိဝုစနားလည်သွားပြီဆိုလို့ရှိရင်ဘယ်လိုပေါင်းရလဲဘယ်လိုနှုတ်ရလဲဘယ်လိုပြောက်ရလဲဘယ်လိုစားရလဲဆိုတာ တဆင့်တရားပါလေအဲဒါသဝနာလို့ခေါ်ပါတယ်အဲဒီလိုကဏ္ဍတွက်တဲ့နည်းတွေပေါ့လေဒီဆရာပြတဲ့အတိုင်းပေါ့လေမှတ်သားထားပါလေမမိမပြောရအောင်ပေါ့လေဒါဓရဏခေါ်ပါတယ်အဲဒီလိုနည်းတွေကြားလာပြီးတော့ တွတ်တဲ့လေးတွေမမေ့ပြောက်ရအောင်တည်ထားပြီဆိုရင်ကိုယ်ရင်တက်ခွေကြုံတဲ့အခါမှာပေါ့လေတွေ့ရတယ်ဒါသမသနာခေါ်ပါတယ်လက်တွေ့သမသနာဆရာဆရာပေါ့လေအပေါင်းအနှုတ်အမြောက်အစားပေါ့လေဒါမှာဆရာပြထားတဲ့ဤတိုင်းဒါတွေ့ဤမှတိုင်တွေ့သွားလို့ရှိရင် အဖြေကထွက်လာတာပဲဒါပฏิဝေဒဆိုတာပေါ့ဒီအဖြေထိလာတာပဲဒီမှာအဲ့ဒီသဘောလေးတွေကဒါအစဉ်တိုင်းပါပဲဟိုတရားထုတ်တယ်ဆိုတာအဲ့ဒီကဏ္ဍတွေ့တယ်လို့ပါပဲကဏ္ဍကြီးရေးရရမယ်ကဏ္ဍအခြားသို့နားလည်ရမယ်ဒုလအချင်းချုပ်အပေါင်းအနှုတ်အမြောက်အစားဒါတွေအခြေခံနားလည်ရမယ် မသိမေးရမယ်တော့ဘယ်ဘုံပြတိုင်းဘယ်လိုပေါင်းရတယ်ဘယ်လိုနှုတ်ရတယ်ဘယ်လိုမြောက်ရတယ်ဘယ်လိုစားရတယ်ဆိုတာတစ်ခါတစ်ဆင့်တဝနာဆိုတာသိရတယ်မှတ်သားထားအဲလက်တွေ့သမသနာဆိုတာပေါ့လေတွေ့ရတယ်တဝနာတစ်ချက်ချင်းနဲ့အဲတွေ့လို့ရှိရင်တွေ့နိမှန်လို့ရှိရင်အဖြေမှထွက်လာတာပဲ ဒီကနဝုစာတကူတွေ့တဲ့အခါအချိန်မှတွေ့ရှင်လို့ရှိရင်တော့တွေ့ပဲစဉ်းစားနေလို့မရဘူးစဉ်းစားနေလည်းချေကုန်တာပဲချိန်ဖြုတ်ပြတာဖုတ်တယ်လည်းအချိန်တွေဖြုတ်ပြတာပဲအဲ့ဒီသဘောသွားလေးတွေသိပြီးတော့ဗောလေအခုလိုသတိပ္ပံဘောလည်းတရားတွေအထုတ်တယ်ဆိုရင်အထုတ်ရမယ်တရားတွေမှတ်ရမယ်တရားတွေကဘာတွေဘာတွေဆိုတာဗောလေချိန်ချုပ်လေ့လာဥက္ကာအတိ ပေးရတယ်ဆွေးပြရတယ်အဆရာကြီးလည်းခုနေတဲ့ကျဆွေးလို့ပြနေတယ်တရားစစ်တယ်ဆိုတာနောက်ဒါတွေတိအောင်ဘယ်လိုမှရတယ်ဆိုတာတဝနာဆိုတော့အထုတ်တဲ့နည်းဟွန်းတည်တည်ချာမှရတယ်ယူတည်တည်မှရတယ်ဆိုတော့ယူတည်တည်လို့ရတယ်စိတ်ဆက်ဆက်လို့ရတယ်ဉာဏ်နဲ့လို့ရတယ်စသည်ပေါ့လေဒါတွေလည်းပဲနာကြပြီးတော့ဖတ်သားရတယ် အဲကိုယ်ကိုယ်လည်းလုပ်ပြီးဆိုလို့ရှိရင်ညွှန်ကြားတဲ့အတိုင်းယူရရမယ်စိတ်ဆက်ရမယ်အယောင်လာလောက်ရမယ်လုံးဝအိပ်ပျော်ခြင်းချမ်းသာခြင်းကျန်တဲ့အချိန်မှာအလုပ်ကိုယူရရမယ်သဝေခါမှာကဏ္ဍဘုရားကိုတွတ်တော်မယ်ဆိုလို့ရှိရင်ဒီအဖြေရောက်တာအရေးကြီးတယ်ဒီဘာမှကလူမဆက်ရထိလိုက်တော့လည်းကိစ္စရကုသတိပ္ပဘာဝနာတရားကလည်းအချိန်လိုက်တော့လည်းကိစ္စရဆိုတော့ဘာမှကလူမဆက်ရဘူးဒါပဲထိထားမှာပဲဒီမှာ ဘုရားဘုရားတစ်ချက်ချင်းနဲ့တွက်နေတယ်ပေါ့လေသူကလည်းပဲတစ်ချက်ချင်းနဲ့ပဲဖြစ်တိုင်းကိုယ်ရဲ့စိတ်ကပေါ်တဲ့အာယုပေါ်သေးမှာပေါ့လေမလို့ရအောင်ပေါ့လေအထုတ်ရတာသမဇနာသမဇနာဆိုတာသုံးတတ်တယ်သုံးတတ်ဆိုတာထိပါတယ်ပုတ်တိုက်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ထိထိမိမိပုအာယုနဲ့စိတ်နဲ့ပုတ်တိုက်တယ်လို့ဖြစ်တော့အဲ့ဒါလို့အောင်ထိထိမိပုတ်တိုက်ပြီဆိုလို့ရှိရင်တော့ပฏิဝေဒဆိုတာအဖြေထွက်လာတာပဲ ဒါရုပ်ဒါညာခေါ်ရတော့ဒါအကြောင်းဒါအကျိုးဆိုတာပေါ့လေနောက်ဆက်အားထုတ်လို့ရှိရင်ကြောင်းကျိုးဆက်ရုံနာတရားတွေရဲ့အမျိုးမျိုးပြောင်းလဲပုံတွေပေါ့လေဒါလေးအဖြေလေးရထွက်လာအဲ့ဒီသဘောလို့ပါတယ်နော်ဒီခါမျိုးမှာခေါ်တဲ့သိပ္ပံပညာတွေလောကီပညာတွေသင်တဲ့အခါမှာအတွေးအခေါ်တွေထည့်လိုက်လို့ရှိရင်တော့ဘယ်တော့မှမရဘူးတစ်သက်လုံးအားထုတ်ဘယ်တော့မှမရဘူးပဲအဲ့ဒါတော့နားလည်ထားပါလား ဒီတော့တိစ္ဆာပညာမှာလူကြီးချုပ်ရလို့ရှိရင်တွေ့နည်းနဲ့အဖြေမှာဒီနှစ်ခုပါပဲအဲဒီနှစ်ခုတွေကလည်းပဲအဖြေမှန်အဖြေမှန်တဲ့တွေ့နည်းရဖို့အရေးကြီးပါတယ်တွေ့နည်းကြကြနဲ့နားလည်ထားပြီလို့ရှိရင် ပု္ပ္ပာတိကိုတွတ်တော်မယ်ဆိုလို့ရှိရင်ကိုနားလည်ထားတဲ့အတိုင်းအတိုင်းပေါ့လေထွက်ကြီးထိုက်ထွက်နေပဲဒါအဖြေမစောနဲ့မင်္ဂဝလာတွက်ပေါ့တစ်ချက်တွက်လို့ရှိရင်တစ်ချက်စာတွက်မှန်သွားတာပဲတစ်ချက်တွက်တစ်ချက်စာတွက်မှန်တယ်တွက်ဒီလဲဆိုရင်တော့အဖြေမှရထွက်လာတာပဲဒီတော့အဖြေမှရလို့လို့ရှိရင် အဖြေကိုဘာမှခရုစိုက်ဖို့မလိုဒီအဖြေမှရလို့ရှိရင်ဒီနည်းတိုင်းတွေ့ရင်ရနိုင်တယ်ဆိုတဲ့အသိစိတ်ဓာတ်နဲ့ပေါ့ယုံကြည်ချက်နဲ့တွေ့တာလေဒါပဲဒီလိုကနဘုဇာတူတွေ့တဲ့အခါတကယ်အဖြေမှရလို့ရှိရင်ခုနအတွက်ဒီကိုကြားကြတဲ့နောက်ခြေကားစတင်ပြောင်းလိမ့်မယ်မဖြစ်ရင်မင်း တွက်လေးကိုလည်းကြာကြာနဲ့လေ့လာပြီးတော့မှတ်သားပြီးတော့လည်းတွက်လေ့ကျင့်လို့အဲလေ့ကျင့်လို့လို့ရှိရင်ဖြေမှတွက်လာတာပဲဒါပဲအဲတော့တွက်ကြီးကပိုအရေးကြီးတယ်ဆိုတာပေါ့လေဒါနားလည်ရပါတယ်တွက်ကြီးမှန်ရင်အဖြေလည်းမှန်တာပဲဒါပဲအဲဒါလေးတွေယောဂီများခရုစိတ်လုပ်ပေးဖို့ပါပဲဘာမှမတွေးပါနဲ့ တွေးရင်တဘာဝရှိမတွေ့ဘူးကျောင်းတဲ့တဘာဝရှိလည်းတွေးမှာမဟုတ်ဘူးကျောင်းတဲ့ကြောင်းကျိုးဆက်ဆက်ပုံလည်းမသိမှာမဟုတ်ဘူးကြောင်းကျိုးဆိုရုံဏတရားတို့ရဲ့ချီးရာဆုံးပေါ့လေပို့ပြီးတော့ပြောသွားကုန်ပေါ်လေးပြောလို့ဆင်းရဲပုံသူသဘောတိုင်းသူဖြစ်ပုံပေါ့လေဒီလိုဝိပဿနာဉာဏ်လည်းဖြစ်မှာမဟုတ်ဘူးဝိပဿနာဉာဏ်ဖြစ်ဖို့ဆိုလို့ရှိရင်နောက်ဝိပဿနာဉာဏ်တွေလည်းပဲ သူ့ချိန်နဲ့သူပေါ့လေတမျိုးပြီးတမျိုးတက်လာမှလည်းမဟုတ်ဘူးဘာမှကြည့်မှာပေါ့အလကအချိန်ကျော်ဆုံးတဲ့သဘောဖြစ်မှာပဲဒီမှာအဲတော့တိတိကျကျကျွန်တော်အလုပ်လုပ်ပြီဆိုလို့ရှိရင်အချိန်ကိုကျိုးရှိစွာနဲ့အသုံးတတ်ဖို့သိအရေးကြီးပါတယ်တိလဆိုင်ရာပဲရှိပေါ့တမှုကုံအဆရှိတဲ့ခြေစိုးတွေပေါ့လေ အကျဉ်းစိုးတွေကိုမတွတ်နိုင်ဘူးဆိုလို့ရှိရင်တော့အဖြစ်မကင်းဘူးဖြစ်မကင်းရင်မတန့်ရှင်းဘူးမတန့်ရှင်းဘူးဆိုလို့ရှိရင်ရိုက်ဆိုင်နဲ့ကြမ်းတမ်းနဲ့ပူလောင်နဲ့ဆစ်ဆုပ်စရာဖြစ်တယ်ဆိုတာပါလေဒါကြည့်ရပါလားမရှောင်ဆိုင်လို့ဖြစ်နိုင်တဲ့အဖြစ်တွေကိုဒါကြည့်ရပါလားအဲရှောင်နိုင်လို့ရှိရင်ရှောင်နိုင်တော့ကျိုးရတယ်ဆိုတော့ ရှောင်းတယ်ဆိုတာလည်းပဲဒါတွေကိုရှစ်ချောက်ယုံမုန်းပြီးတော့ပေါ့ကိုယ်ကုံဒိဋ္ဌာကိုလဲတဲ့အနေနဲ့ရှောင်းတယ်လို့ရှိတယ်သူများကိုစာနာထောက်ထားပြီးတော့ပေါ့လေကာဝယ်ဆောက်ရှောက်တဲ့နေရှိတယ်ဘယ်နည်းနဲ့ပဲဖြစ်ဖြစ်လက်တွေ့ကျကျရှောင်လို့ရှိရင်ဒါကုန်းလုံးလေးကြီးအဖြစ်ကင်းနေတာပဲတန်ရှင်းနေတာပဲကျရည်ကြီးလည်းခေါ်တယ်၊ကြီးတယ်လည်းခေါ်တယ် ပြုလို့ဆိုကားတဲ့အပူလေးပေါ့လေငိမ့်နေခေါ်တယ်နေသက်စရာဖြစ်တယ်ဒီအကျဉ်းချုပ်ဖြစ်ဖြစ်ပေါ့လေဒါလေးတွေဒီလိုရှောင်ရတယ်ဆိုတာနားလေအကျိုးလေးလည်းနားလေထားဟောလက်တွေ့ရှောင်လိုက်လို့ရှိရင်ခေါ်တာအဖြစ်ခင်းသက်ရှိရေးချင်းလို့ရအေးချမ်းနေသက်စရာဖြစ်တယ်ဆိုတာအကျိုးရလလေးရချက်ချင်းဖြစ်လာတာပဲအဲ့တော့တိထားတဲ့အတိုင်းကိုက ကိုယ့်ဘဝကိုတွက်ချက်ပြီးတော့ယူလိုက်လို့ရှိရင်ရှောင်လိုက်လို့ရှိရင်ဓမ္မအခြေခံကိုကြီးတင်လာတွေပြည့်စုံပြီးတော့လူပိလာတာလည်းချက်ချင်းကျွရတာလည်းဒါတရားတော်ရဲ့ဘောခါထခေါ်တယ်နော်ဒီလိုလို့ဒီကျိုးရတယ်ဆိုတာပေါ့လေဟာလေဒီလွတ်ရတဲ့အကျိုးပေါ်ဒီခွင့်ကြမြတ်စွာဘုရားဟောထားတာလေဒါလေး ကိုယ်ထဲမှာစိတ်ငြိမ်သက်အောင်ပေါ်ပြီးစုစည်းတဲ့အဲစုစည်းစုစည်းနေအောင်ပေါ်ပြီးရှုခွင့်ရှုဖို့ကြီးနိုင်ရှိတယ်ရှုခွင့်ရှိရည်ပဲခန္ဓာလည်းရှိတယ်ဝေဒနာလည်းရှိတယ်စိတ်စိတ်လည်းရှိတယ်ထွေထွေယုံနာမှုရလည်းရှိတယ်ကာယဝိညာဉ်စိတ်ဓာတ်ဓမ္မ ။တရားဖြင့်လည်းပဲဒိတ်အခန္ဓာဒိတ်တာဖွင့်တာတွားချောဖြစ်ဖြစ်နေရုံနဲ့တရားကြီး။ရှုခွင့်ရည်ကြီးအနေနဲ့ပြတာ။အဲဒီရှုခွင့်ရည်ကြီးကအတိတ်ကပေါ်လာတဲ့ရှုခွင့်ကလေးတွေပေါ့လေ။အဲဒီရှုခွင့်ကလေးတွေမလို့ရအောင်။အဆက်ရတယ်။ပေါ်ပေါ်ချင်းအဲ့ဒီစီစိတ်ကလေးရောက်သွားအောင်အားဆက်ရတယ်တွန်းပို့ရတယ်တဲ့အောင်လည်းချိန်ပြရတယ် အဲ့တော့တွန်းအားနဲ့ချိန်ကပြပြီဆိုလို့ရှိရင်အဲ့ဒီရှုခွက်အောင်လေးပေါ်မှာတတိလေးကကတ်သွားတာဆွဲသွားမြဲသွားတီသွားတန့်သွားတာအဲ့ဒီမှာတီတန့်နေပြီဆိုလို့ရှိရင်စိတ်ဘယ်မှပြေတော့ခဏိကသမာဓိဆိုတော့ဖြစ်နေတာပဲအဲ့ဒီလိုပြည့်လို့နေတာဟာဒါဘာဝနာခေါ်တာပဲခုနအားစိတ်မှုလေး ခြေလက်ကိုက်မှုလေးတွေဆွေးနွေးတဲ့တတိလေးတွေစုစိုက်ကြတာလေးတစ်ချိန်ကနှစ်ချိန်စသည်ပေါ့လေပထမစပြီးတော့ပေါ်ပြလိုက်တာဖြစ်စီတယ်ခေါ်တယ်ဖြစ်စီတော့ဖြစ်လာတယ်အဲ့ဒါလေးတွေတစ်ခုပြီးတစ်ခုပွားအောင်လုပ်နေတာပေါ့လေဖြစ်ပွားတယ်ခေါ်တယ်ဖြစ်ပွားစီတယ်ခေါ်တယ်အဲ့တော့ဖြစ်အောင်ပွားအောင်လုပ်နေတော့ဒါလေးတွေဟာငါက တိရကနေပြီးတော့ကြီးလာတယ်။ကာယနေပြီးတော့ထွားလာတယ်။နေရနေပြီးတော့များလာတာပဲ။အဲဒါဘာဝနာကြီးခေါ်တာပဲ။ဟွန်း။ဒါဒီလိုဒီလိုလုပ်ရမယ်ဆိုတော့မြတ်စွာဘုရားနီးပေးသွားတာပဲ။အချင်းချုပ်ကြီးရောအကျယ်ကြီးရောပေးသွားတာပဲ။အဲအချင်းချုပ်ကြီးနဲ့တော့အမြဲတစေရှုပ်ွက်ပေါ်လာတာနဲ့ဒီအားဆိုင်တယ် တက်အောင်လို့ချိန်ပေးတာပေါ့တော့တတိဓမ္မကြီးတွေပြည့်လာတာဘယ်မှစိတ်မပြေဘူးဆိုတော့ကိုယ်ကိုနားလဲတာဟောဒီခါကဒီလိုထွက်သွားလို့ရှိရင်စောပဲရတော့ထွက်ထွက်ခြင်းမသိဘူးပေါ့လေနောက်ပိုင်းကျတော့ထွက်ထွက်ခြင်းတည်လာတာကိုယ်စိတ်အခြေအနေတွေတည်လာတာနောက်အဲ့ဒါလေးလိုက်ပါလိုက်လို့ရှိရင်လည်းပျောက်သွားတာပဲတော့အဲ့တော့10မိနစ်မှဆိုရင်အချိန်ပေါင်း60ဆိုတော့ 9မိနစ်ဆိုအချိန်ပေါင်း300တနည်းဆို3600တဲ့အဲ့ဒီလိုမျိုးတန်ရှင်းတဲ့စိတ်ကလေးအနောက်ရှက်ကလေးစိတ်ကလေးဒီလိုလုပ်ရမယ်ဆိုတာပေါ့လေအချင်းချင်းနားလေနောက်စိတ်ထင်းတဲ့ကြီးတွေလည်းနားလေတည်တည်ချာမှတ်တော်တော်လည်းရှိတယ်လက်တွေ့လည်းပဲဒီမှာအထုတဲ့သမဇနာဆိုတဲ့အတိုင်းပါလက်တွေ့အထုလို့ဒီအာဃာလေးကြီးဆုံးလာပြီဆိုရင် ခုနပြောခဲ့တဲ့အင်အားစုတွေကြီးဆုံးလာပြီဆိုလို့ရှိရင်ပရိယုခဏကိလေသာတွေဖြစ်ခွင့်ကိုမရဘူးဖြစ်လာလဲချက်ချင်းမှတ်လိုက်တဲ့အခါချက်ချင်းအားနေပြီးတော့ပြုတ်လောက်သွားတာကျေးဇူးကျင်ဒီမှာမတိရင်ရှင်းမေးဒေရှာကျလာအထုတန်ဒီနားလည်ပြီးတော့ပေါ့လေမှတ်မှတ်သားသားနဲ့တိတိကျကျထိအောင်ပြီးအောင်မှတ်လို့ရှိရင်အခု လက်ကင်းပဲအကျိုးရလာတာပဲဒီမှာဒါလေးတွေအဲ့ဒါကစဉ်းစားလို့ရတာမဟုတ်ဘူးကြည်လေးမှာအခြေခံစပြီးတော့လေအကျယ်လေးပဲနားလည်းလို့တည်တည်ကြည်ကြည်တိရှိပြီးတော့ပေါ့လေလက်တွေ့လုံးလို့ဘာလို့အဲ့ဒီလိုဖြစ်လာတာစဉ်းစားလို့ရတာမဟုတ်ဘူးအဲ့ဒါလေးနားလည်ရမယ်ဒါတမိနစ်တမိနစ်မှာပေါ့လေအဲ့ဒါလိုအဆိုင်နေလို့ရှိရင် ခုနဘာဝနာစိတ်ကလေးတွေပေါ့လေတမင်းဆိုရင်ချိန်ပေါင်း60ဖြစ်လာတာတမင်းဟာသွားပြီဆိုလို့ရှိရင်တော့ချိန်ပေါင်း60ဆုံးရှုံးသွားတာပဲတော့ဆိုတော့ယောဂီဆိုလို့ရှိရင်အဲ့ဒီလိုဘာဝနာစိတ်ကလေးတွေအမြဲတည်းပြောင်းကြိုးစားပါတယ်ဒါမှတကယ်ယောဂီစစ်တာပဲကုလမြတ်စွာကိုရင်ကပဲကာယေကာယနုစီဝိရတိလို့ဆိုထားပါတယ် ကာယေရုပ်ပေါင်းကာယ၌ကာယေအတိတ်တဲ့ပေါ်လာတဲ့ရှုခွက်ရုပ်ပေါင်းကာယ၌အနုပစီအဖမရှုတဲ့အလေးလောက်ရတယ်အဖမရှုတဲ့အလေးအစရှိရတယ်အလေးလုပ်ပြရတဲ့တော့ဘယ်လိုရှုလဲဆိုတော့ကာယေကာယပေါ့ကာယမကာယပေါ့ဒါအပေါင်းလိုက်ကြတာလား ကာယေဖောင်းကာယနဲ့ကာယဝစီဖောင်းကာယကိုဖောင်းမှရှုလို့ရှိတယ်လို့ဆိုတော့ကာယေပိကာယနဲ့ကာယဝစီပိကာယကိုမှရှုလို့ဖောင်းတဲ့ပုံမှာဖောင်းတယ်ပေါ့ပိတဲ့ပုံမှာပိတယ်ပေါ့ထိုင်တဲ့ပုံမှာထိုင်တယ်ပေါ့ထိတဲ့ပုံမှာထိတယ်ပေါ့ကိုယ်ကကိုယ်ရပေါ့ဆန့်တဲ့ပုံမှာဆန့်တယ်ပေါ့ကြွားတဲ့ပုံမှာကြွားတယ်လှမ်းတဲ့ပုံမှာလှမ်းတယ်ချားတဲ့ပုံမှာချားတယ် ရက်တော့မရက်တယ်ဘာဒီတိုင်းပေါ့ဒါလိုအတိတ်ပေါ်လာတဲ့ကာယပေါ်မှာကာယနုပါစီတဲ့သူ့ပေါ်တဲ့အတိုင်းဘာမှတတ်တာရှိတဲ့အလေးလုပ်ပါတဲ့အဲ့ဒီအလေးတွေရလာလို့ရှိရင်အဲ့ဒီအလေးမရှိလို့ဖြစ်ခွင့်ရှိတဲ့အဘိဇ္ဇာနဲ့ဒေါမနစတဏိလောဘနဲ့ဒေါသတွေလည်း ဖြစ်ခွင့်မရတော့ပါဘူးတဲ့ဒါဒီအလိုလိုပယ်ပြီးသားဖြစ်သွားပါလေအကျိုးလေးပြထားပါတယ်တော့ကိုယ်လာတဲ့ကာယရှုခွက်ပေါ်မှာပေါ့လေအနုပသနာဆိုတဲ့စကားလေးသုံးထားတာဒီအဖမထထရှုတဲ့အလေးအပြည့်အစုံရှိရမယ်ဆိုတော့ ပေါ်ပေါ်ကြီးလည်းရင်းမရှိနိုင်ဘူးဆိုလို့ရှိရင်တော့စဉ်းစားမှုတွေဒါကပါဘယ်လိုပါကြောင်ဆိုတာလုပ်နေလို့ရှိရင်တော့အသိဖြစ်ပေါ်လာတဲ့ကြော်သွားပြီမပြီးတော့ကျေတာကိုလွတ်သွားပြီလွတ်သွားပြီဆိုလို့ရှိရင်အဲ့ဒါကာယနဲ့ကာယမှမသိတော့ဘူး စိတ်လွတ်သွားပြီဆိုတဲ့ကောကဒါအငြိကျေးဖြစ်သွားပြီအဲ့ဒီအငြိကျေးကိုလည်းမယုံတဲ့သဘောမယုံတဲ့သဘောဖြစ်သွားပြီစိတ်နဲ့လည်းကားပဲပြန်လွတ်သွားပြီအနည်းဆုံးအမှန်မသိဘူးအလွဲကြည့်ဘူးဒီလိုစိတ်ကလေးလွတ်သွားတာကိုမချက်မယုံဘူးမယုံဘူးပြန့်ပြန့်ဘူးဆိုတာအနည်းဆုံးအဒီကိရိတာတွေဖြစ်သွားတာပဲ ကာယပေါ်ပေါ်ခြင်းကာယလိုအမိလေးတက်ပြီးတော့ပမထတ္တအလေးလုံးနေလို့ရှိရင်ပမထတ္တရှုတဲ့အလေးလုံးနေလို့ကြည့်ကြည့်တဲ့အလေးလေးလိုက်လို့ရှိရင်ခုနဒီပေါ်မှာစိတ်ကလေးစိုက်ကြပြီးတော့သဘောမှန်လေးကြီးတည်လာတာပဲအဲဒီလို့ရှိရင်မတိပြောက်ပဲခုန စိတ်တွေလွတ်ပြီးတော့ဗောလေအကုသိုလ်ဖြစ်သွားတာကိုလည်းပဲအဲမရှိတဲ့မယုံတဲ့သဘောလည်းမရှိတော့ပြန့်လွင့်တာလည်းမရှိတော့အ ਨੇ ဆုံးအဲ့ဒီကိလေသာလေးမျိုးကတော့အဖြစ်သက်သာသွားတာလို့လောလောဆယ်ထိတ်ဆတာကတော့လောဘလည်းဖြစ်ဘူးပိုင်လည်းဆိုရှိမိတဲ့အာရုံပေါ်မှာလူချင်းမှုလောဘလည်းဖြစ်ဘူးပြီးတော့စိတ်ပဲစိတ်ဆိုမုန်းရတဲ့ဒေါသလည်းဖြစ်အဲ့ဒါတွေပဲဒီကနေ့ငြိမ့်သွားတာတစ်ချက်တစ်ချက်အဲ့လိုအမျက်ထွက်သွားတာပဲ ဒါကပေါ်ပေါ်ချင်းလက်ကင်းမှတ်လို့ဖြစ်ချင်းခါရတဲ့တွက်လို့ဒီအဖြေထွက်လာတာပဲဒီမှာဒီလိုမျိုးပဲစဉ်းစားကြည့်လို့ရှိရင်အဲ့ဒီအဖြေမျိုးပြတာပဲဒီလိုပုံကိုမျိုးကလင်းရင်းပေါ်တဲ့အာယုပေါ်တဲ့အတိုင်းဘာမှန်ထက်ထရှုတဲ့အလေးရှိပြီးတော့ ခုနအကြီးကြီးတွေကိုပယ်နိုင်တယ်အကြီးကြီးတွေကိုဖြစ်ခုမရအောင်တားနိုင်တယ်ဆိုတော့ဘိက္ခုလို့ဆိုထားပါတယ်ဘိက္ခုဆိုတာသူမှာငုံနေတဲ့အတိတ်တွေကတော့ယုတ်တဲ့နန္တတိဆက်ဆက်ပြီးတော့ဖြစ်နေရတာဟာမနာဒီရတဲ့မှာလည်းပဲမတန်ရှင်းတာတွေဖြစ်တာများတာပဲ လောဘဒေါသမောဟဥရှိတဲ့ယုတ်တရားနဲ့ယုတ်တရားနဲ့တရားတွေပဲ။နဲ့တရားတွေမှာအဲ့ဒီကမကင်းတော့သူနဲ့ပတ်သက်တဲ့ယုတ်တရားတွေလည်းပဲမတန်ရှင်းဘူးပေါ့။မတန်ရှင်းတာတွေလည်းပဲအချိန်ကုန်နေတာ။တဘောပြီးတဘောကလည်းပဲမသက်တာဘူးဒီမှာပွားသိရကြတယ်ဆိုရင်ကိုယ်ကပြူခြင်းနဲ့အိုးတယ်ကိုယ်ကမာခြင်းနဲ့နားတယ်ကိုယ်ကနေခြင်းနဲ့သေးတယ်။ အဲ့လိုအခြေစိုးအနေစိုးတွေဖြစ်ရတာဟာခုနကိလေသာတွေမကင်းလို့ဆိုတော့ဒီမှာသွားပြီးတော့ကောက်ချက်ချလို့ရပါတယ်ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကဒါတွေနဲ့ကြုံမှာပဲအဲ့ဒါလိုကြောက်ဖွယ်ရထက်ခတ်တယ်လည်းဖြစ်တာကိုမကောင်းတာတွေကြီးပဲထက်ခတ်တက်ကဖြစ်နေတာကိုကြောက်တဲ့ပုဂ္ဂိုလ်ကြောက်တဲ့သဘောတဲ့ ။ဒါရေကြောက်စရာတွေပဲလို့တိမြင်တဲ့ပုဂ္ဂိုလ်ရှုတဲ့ပုဂ္ဂိုလ်ကိုပါဠိလိုဘိက္ခုလို့ခေါ်ရတယ်။ဒါရှုံရသူတိယုံလာသိပြီးတော့ဘာမှမလုပ်လို့ရှိရင်လည်းပဲတိတ်ပဲဘာမှမရှိဘူး။ဒီတော့ဒီတန်တရားကိုဆင်းရဲကလုံရောက်ဖို့ဆိုတာကတော့ တရားဝစီရဲ့ဖြစ်ခြင်းရဲ့ကိလေသာတွေကိုရှင်းနိုင်မှဖြစ်ရှိနိုင်မှဒါမှချမ်းသာရနိုင်တာပဲ။ဒါဘိက္ခုစီရဲ့အတိတ်ပဲကစီရဲ့ကြီးအကြောင်းဖြစ်တဲ့ကိလေသာတွေကိုဖြစ်ရှိလို့လို့အဓိပ္ပာယ်ရပါတယ်။သူတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီစီရင်ပါပါတယ် ဘုရားကြီးဖြစ်ရမှာကိုကြောက်ပြီးတော့ပေါ့လေဘုရားဖြစ်စီရအကြောင်းကိရိတာတွေကိုဒီလိုသမာဓိပညာအရှင်တရားနဲ့အခုဖြစ်စီနေတာကာယကံဥပစီဝေရတိသာဒါဖြစ်စီနေတာပဲတော့ခံထားတဲ့အမည်နဲ့ကြိုက်တယ်တော့ဒါကြာကြာလာလာအနုပသနာဖြစ်ဖို့ဆိုတာအလေကောင်းကြီးစက္ကစက္ကရဖို့ဆိုတာကတော့ ဘိက္ခုရှစ်မှာဘဝကြီးဖြစ်ရတာဆင်းရဲကြီးပဲလို့မြင်ပြီးတော့အဲဒီဘဝဖြစ်စေတတ်တဲ့ကိလေသာတွေကိုဖြစ်စီနိုင်တဲ့အကျင့်ပေါ့လေအခုလိုအကျင့်မျိုးပေါ့လေမျက်မျက်လုံးလုံးနဲ့ရှိပြီးရှိပြီဆိုလို့ရှိရင်မျက်မျက်လုံးလုံးကျင့်တာပဲအဲဒီသဘောမျိုးမရှိလို့ရှိရင်ဘိက္ခုမရှိလို့ရှိရင်မျက်လုံးမရှိဘူးခပ်ပေါ်ပေါ်ပဲလောက်တာပဲဒါပဲအဲဒါလည်းတိကျိုးပဲ တိပဒကျင်တိမှန်လေးကိုအချုပ်ဥက္ကဟရှိလို့ရှိရင်ဆရာနဲ့ဆွေးနွေးတဲ့ပြိပု္ပ္ပာအဲလိုအခြေခံလုံလောက်ထားတဲ့ယောဂီဟာဘယ်ပုံပဲကြီးရှိမှရတယ်ဆိုတာပေါ့လေရှင်လိအမှန်လေးကိုပေါ့လေလေ့လာမှတ်သားပြီးတော့အခုလိုကြည့်ကြည့်မိမိ ကမ္မထတပုံကြီးရှုတဲ့အလေးရှိတယ်ရှုတဲ့အလေးရှိသူမှန်သမျှဟာယဟန်မှာမဟုတ်ဘူးဘိက္ခုမှာမဟုတ်ဘူးဒီလမ်းရောက်ကိုဖြောက်ဖြောက်တွားနေတဲ့ပုဂ္ဂိုလ်ကလည်းပဲမျိုးသားပဲဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်မဆိုဘိက္ခုရှင်းတယ်မှာပါပါတယ်ဘိက္ခုရှင်းဝင်လာကြည့်ပါပဲဘာဖြစ်လဲဆိုတော့ တန်တရားရှိရပြီကိုလည်းပဲရှုပြီးကိလေသာတွေကိုလည်းလက်တွေ့နေပုံလေးဒီမှာအဲဖြစ်ရှိလို့တဲ့သဘောရှိပြီးတော့တရားတွေအထုတ်ပြီးလို့ဖြစ်ရှိနေပြီဆိုလို့ရှိရင်ဒါဘိက္ခုရှင်ဝင်လာကြီးပေါ့အသွင်သာဆောင်ထားပြီးတော့ဒီလိုအကျင့်မျိုးမဟုတ်လို့ရှိရင်တော့မရှိရင်လည်းဗိုင်နေဘိက္ခုပဲရဟန်းတွင်ဆောင်ထားပြီမယ်လို့ဒီလိုလုပ်လို့ရှိရင် တုတ်တန်ဤအယတကယ်လက်တွေ့ဘိက္ခုပဲဓမ္မအဝဝမထားဘူးမလို့ဘိက္ခုလို့လုံနေတာဘိက္ခုဖြစ်တာပဲဓမ္မအဲ့ဒါလက်ဖက်ကချမ်းကကာယ ानु ပသနာအထေကိုရိယဘာတွေလဲဆိုတာပေါ့ပမန္တရရှုတာဟာစိတ်ပိုင်းဆိုင်ရာအာရိယဘာတွေလဲဆိုတာပေါ့လေဆက်လက်ပြီးတော့စာသူနဲ့လက်တွေ့ပေါင်းဆက်ပြီးတော့ရှင်းပြပါဦးမယ်ဒီနေ့ကတော့ တဏှာကြီးတော်ကျော်သွားတာမဟုတ်လို့ဒါပဲရကြအောင်စုဆော